ကံကြီး၁၄အငယ်၁မှ၈ထိုအခါယေဟောဘုံဤသားအဘိယတိနာသောကြောင့်ယေဟောဘုံသည်မိမိမယားကိုခေါ်၍တင်းသည်ယေဟောဘုံဤမယားဖြစ်သည်ကိုအဘယ်သူမျှမသိစေခြင်းဟံခြားနာသောအစင်းရောင်ကိုဆောင်ပြီးလျင် ရှိလောမျိုးတို့ထသွားပါလော့ငါသည်ဤလူမျိုးကိုစိုးဆံရမည်အကြောင်းကိုပြသောပရောဖက်အဟိယသည်ထိုမျိုး၌ရှိ၏မုံဆယ်လုံးမုံပြအချို့ ပြားရည်ဘူးကိုဆောင်လျက်ပရောဖက်ထံသို့တော်ပါလော့သူငယ်၌အဘယ်သို့ဖြစ်မည်ကိုသူဟောလိမ့်မည်ဟုမှားထားသည့်အတိုင်းရောဘုံမရသည့်ထ၍ရှိလောမျိုး၌အဟိယအိမ်သို့တော်လေ၏ထိုအခါအဟိယသည် အသက်ကြီးသောကြောင့်မျက်စိမမြင်မှုန်လျက်ရှိ၏ဒါဝရဖျားကလည်းယေဟောဘုံမရသည့်တာနာသောကြောင့်တားအတွက်ဆုံးတစ်ခုကိုတောင်းအံ့သောငှာတင့်စီတို့ယခုလာ၏ ဤမည်သောစကားဖြင့်ပြန်ပြောရမည်။သူသည်လာသောအခါအခြားသောမိန်းမဖြစ်ယောင်ဆောင်လိမ့်မည်ဟုအဟိယအားမိန့်တော်မူ၏။ထိုမိန်းမသည်တံခါးအထဲသို့ဝင်၍နင်းသံကို အဟိယသည် ကြားလျှင်၊အိုယေရောဗောင်မယား၊ဝင်လော့။အဘယ်ကြောင့်အခြားသောသူ၏အယောင်ကို ဆောင်သနည်း။ဝမ်းနည်းစရာသိတင်းကိုကြားပြောစေခြင်းငှါသင့်ဆီသို့ ငါ့ကိုစေလွတ်တော်မူ၏။သင်သည်ဣဒရာမျိုး၏ဘုရားသခင်ထာဝရဘုရား၏အမိန့်တော်ကိုယောဘုံထံသို့သွား၍ဆင့်ဆိုရမည်မှာသင်ကို လူစုတဲကငါရွေး၍ငါ၏လူဣဒရာအမျိုးကို အုပ်ဆိုးစေခြင်းငှာချီးမြှောက်လေနိုင်ငံတော်ကိုဒါဝိမင်းမျိုးလက်မှနှုတ်၍တင်အားပေးတော်လဲတင်ဒီငါကျွန်ဒါဝိကဲ့သို့မဟုတ် သူဒီငါပြည့်ရတော်ကိုစောင့်ရှောက်၏ငါရှိမှကောင်းသောအကျင့်ကိုသာကျင့်မိဟု စိတ်နှလုံးအကျွဲ့မဲ့ငါ့ကိုစီးကပ်၏အငယ်9မှ18တင်မူကားတင့်ရှိမှဖြစ်ဖူးသောသူအပေါင်းတို့ကိုလွန်၍ဒုစရိုက်ကိုပြုလေပြီငါအမျက်ကိုနှိုးဆော်ခြင်းဟံအခြားတစ်ပါးသောဖျားနှင့်တွန်းသောရုပ်ထုတို့ကိုလှုပ်၍ငါကိုတင့်ကြောနောက်သို့ပစ်ထားပြီထိုကြောင့်ယေဟောဘအမျိုးပေါ်သို့ဘေးဥပရောက်စေမည်ဣဒရေလမြို့ဝ၌အချုပ်ခံသောသူဖြစ်စေအလွတ်ပြေးသောသူဖြစ်စေ ရောဗောင်အမျိုးယောက်ျားများကိုပယ်ဖြတ်မည်။လူသည်နောက်ချီးကိုအကုန်စင်ကျုံသွားတကဲ့သို့ကြံကျွင်းသောရောဗောင်အမျိုးကိုပယ်သွားမည်။ရောဗောင်အမျိုးသားသည်မြို့ထဲမှတည်လင်းအသေးကောင်ကိုခွေးစားလိမ့်မည်။မြို့ပြင်မှတည်လင်းမိုးကောင်းကင်ငှက်စားလိမ့်မည်အကြောင်းသာရဖျားမိန်တော်မူပြီ။တင်ထ၍ကိုယ်အိမ်သို့သွားလော့မြို့တကားအထဲသို့ဝင်သောအခါသူငယ်သေးလိမ့်မည်။ဣဒရေလမျိုးသားအပေါင်းတို့သည် ငိုကြွေးပြီးတန်းခြင်းကိုပြု၍တင်းကြိုကြလိမ့်မည်ယောဘအမျိုးသားစုတွင် ထိုသူငယ်တယောက်ထီးသာတင်းကြိုခြင်းကိုခံရလိမ့်မည်အကြောင်းမူကားယောဘအမျိုးသားစုတွင် ထိုသူငယ်တယောက်သည်ဣဒရလမျိုး၏ဘုရားသခင်သာရဘုရား၌ကြီးညိုသောစိတ်ရှိ၏အချိန်ရောက်မှယောဘအမျိုးကိုပယ်ဖြတ်လက်တန့်သောဣဒရလရှင်ဘင်းတပါးကိုသာရဘုရားသည်မိမိအဖို့ပေါ်ထွန်းစေတော်မူပြီးအဘဲအချိန်နည်းဟုမေးတော် ယခုပင်ဖြစ်လိမ့်မည်အာရှရပင်တို့ကိုပြုစု၍သာရဖျားဤအမျက်တော်ကိုနှိုးဆော်ကြသောကြောင့်ကျူပင်ကိုရေ၌လှုပ်ရှားတဲ့ကဲ့သို့ဒါရဖျားသည်ဤတွေလမျိုးကိုဒဏ်ခတ်၍ဘိုးဘေတို့အားပေးတော်မူသောဤပြည်ကောင်းမှ နှုတ်ပယ်ပြီးလျှင်မြကြီးတစ်ဖက်၌အရရတ်တို့ကွဲပြားစေတော်မူမည်ကိုယ်တိုင်ပြမှား၍ဤတွေလမျိုးကိုလည်းပြမှားစေသော ယေဟောဗော်၏အပြစ်တို့ကြောင့်ဣဒရေလမျိုးကိုစွန့်ပစ်တော်မူမည်ဟုဆင့်ဆိုလေ၏ယေဟောဗော်များသည်ထသွား၍တိစရမျိုးတကခုံတို့ရောက်သောအခါသူငယ်တေ၏သာရဖျားသည်မိမိကျွန်ပရောဖက်အဟိယအားဖြင့်မိန်တော်မူသည့်အတိုင်းထိုသူငယ်ကိုတင်းကြို၍ဣဒရေလမျိုးသားအပေါင်းတို့သည်ငိုကြွေးမိတမ်းခြင်းကိုပြုကြ၏အငယ်၁၉မှ24ရေဘောင်ပြုမှုသောအမှု အရာကျွင်းသမျှ စစ်တိုက်ခြင်းမှုမင်းပြုခြင်းအမှုတို့သည်ဣဒရေလရာဇဝင်၌ရေးထားလျက်ရှိ၏ယေဟောဗုံသည် အနှစ်22နှစ်ဆိုးစံပြီးမှဘိုးဘေးတို့နှင့်အိပ်ပျော်၍သားတော်နာဒတ်သည်ခမည်းတော်အရာ၌နန်းထိုင်၏ရှောလမုန်သားယောဗုံသည်ယူဒပြည်ကိုစိုးစံလေ၏နန်းထိုင်သောအခါအသက်42နှစ်ရှိ၏ဒါရဖျားသည် နာမတော်တီစီယာဘုဣဒရေလခရိုင်များတို့အထက်ကရွေးကောက်သောယေရုရှလင်မြို့၌ ၁၉နှစ်စိုးစံလေ၏မေရောကအာမုအမျိုးသားနေမအမည်ရှိ၏ယူရမျိုးသားတို့သည်သာရဖျားရှိတော်၌ဒုစရိုက်ကိုပြု၍ဘိုးဘေးတို့ပြမှားသမျှထက် ပြမှားသောအပြစ်များအပြင်အမျက်တော်ကိုနှိုးဆော်ကြ၏မြင့်သောတောင်ရှိသမျှတို့အပေါ်၌၎င်းစိမ့်သောတစ်ပင်ရှိသမျှတို့အောက်၌၎င်းကုန်းများရုတ်ထုများ အာရှရပင်များကိုတည်ကြ၏ယူရပြည်၌ ယောက်ျားအလိုသို့လိုက်တတ်သောမိမရှာများရှိ၍ဒါဝဖျားသည်ဤတွေလအမျိုးရှိမှနှင်ထုတ်တော်မူသောပြည်သားမျိုးပြုသောဆက်ဆုပ်ရွရှာပွေရအမှုအလုံးစုံတို့ကိုပြုကြသည်တကားအငယ်25မှ31ယောဘမင်းကြီးနန်းဆန်9နှစ်တွင်အေဂရုရှင်ဘီရှိရှက်သည်ယေရုရှလင်မြို့သို့စစ်ချီ၍ဗိမာန်တော်ဗန္ဒာနှင့်နန်းတော်ဗန္ဒာရှိသမျှကိုတင်သွား၏ ရှောလမုန်လုပ်သောရွှေဒိုင်းရှိသမျှကိုလည်းယူသွား၏။ရောဗောင်မင်းကြီးသည်ရွှေဒိုင်းအစားကြေးဝါဒိုင်းတို့ကိုလုပ်၍နန်းတော်တံခါးစောင့်ကိုယ်ရံတော်မှူး၌အပ်လေ၏။ရှင်ဘုရင်သည်ဗိမာန်တော်သို့သွားသောအခါ၊ကိုယ်ရံတော်သားတို့သည်ဒိုင်းတို့ကိုဆောင်၍နောက်တဖန်မိမိတို့စောင့်ရာအခန်းမှာပြန်ထားကြ၏။ရောဗောင်ပြုသောအမှုအရာကြွင်းသမျှတို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏။ရောဗောင်နှင့်ယေရောဗောင်တို့သည်အသက်ရှည်သမျှ ကာလပတ်လုံးရံဘက်ပြုကြ၏ယောဘုံသည်လည်းဘိုးဘေးတို့နှင့်အိပ်ပျော်၍ဒါဝိမျိုး၌သူတို့နှင့်အတူတင်းကြိုခြင်းကိုခံလေ၏သားတော်အပိယသည်ခမည်းတော်အရာ၌နန်းထိုင်၏